ခန်းကြီး36အငယ်1မှ4ဘုရားသခင်ကို ကြောက်ရွံ့ရသောအကြောင်းသည် မတရားသော သူ၏မျက်စိ၌မထင်ဟု ထိုသူပြုတတ်သောဒုစရိုက်ကိုငါထောက်၍သဘောကျ၏သူ၏အပြစ်ကို တွေ့တော်မမူယွန်ရှာတော်မမူဟုကိုမျက်စိရှိ၌ကိုကောင်းသောအရာကိုဆောင်တတ်၏သူပြောသောစကားသည်အာရမစကားလှည့်စားသောစကားဖြစ်၏ကောင်းသောအကျင့်ကိုကျင့်စေတတ်သောပညာကိုစွန့်လေပြီ အိယာပေါ်မှာမကောင်းသောအမှုကိုကြံစည်တတ်၏။မကောင်းသောလမ်းသို့ အမြဲလိုက်၍ဆိုးယုတ်သောအကျင့်ကိုရွံရှာခြင်းမရှိ။အိုထာဝရဘုရား၊ကရုဏာတော်သည် ကောင်းကင်သို့၎င်း၊သစ္စာတော်သည် မိုဃ်းတိမ်သို့၎င်းမှီပါ၏။ဖြောင့်မတ်တော်မူခြင်းတရားသည် ကြီးမားစွာသောတောင်ရိုးနှင့်တူပါ၏။တရားစီရင်တော်မူချက်တို့သည်အလွန်နက်နဲရာဖြစ်ကြပါ၏ ။အိုထာဝရဘုရားကိုတော်သည်လူမျိုးနှင့်တိရစ္ဆာန်မျိုးကိုစောင့်မတော်မူ၏။အိုဘုရားသခင်ဂုဏတော်သည်အလွန်မြတ်နိုးပွေဖြစ်ပါ၏။ထိုကြောင့်လူသားတို့သည်အတောင်တော်အရစ်ကိုခိုလုံလျက်နေရကြပါ၏။အိမ်တော်ဤကြွယ်ဝခြင်းနှင့်ရောင်ရဲလျက်နေ၍ကိုယ်တော်ဤချမ်းသာမြည်ရေကိုတောက်စေခြင်းဟာ အခွင့်ပေးတော်မူ၏အကြောင်းမူကားကိုရော့ထံမှအသက်ဆန်းရည်တွင်ရှိပါ၏အလင်းတော်ထဲမှအကျွန်ုပ်တို့သည် အလင်းကိုရကြပါ၏အငယ်တဆေမဆနှစ်ကိုရော့ကိုတည်သောသူတို့အားဂုဏတော်ကို၎င်းသဘောဖြုံသောသူတို့အားဖြောက်မှတ်တော်မူခြင်းတရားကို၎င်းတည်မြဲတည်စေတော်မူပါမာနဤခြေသည်ကျွန်ုပ်ကိုမနှင်းပါစေနှင့် မတရားသောသူတို့သည်အကျွန်ုပ်နေရာမှမရွှေ့ကြပါစေနှင့်။ဒုစရိုက်ကိုပြုသောသူတို့သည်ထိုအရပ်၌ပင်လဲလျက်နေရကြပါ၏။လှဲခြင်းကိုခံရသောကြောင့်တဖန်ထခြင်းငှါမတတ်နိုင်ကြပါ